Paul P ทุลำลักบุนินา ลายไม้สอมสกิละขัดคอกปีสอมลีละขัดนา จานตากอนาสาแนกนาပစီယန်အင်မီဟင်းနက်ဒီငါအဆက်စာအန်တေအနူအီပါမစတဲ့နပြာဟီ sin hing khat pe tha ding pen ama ngem na to kile bul hi eden huana si na om ding hi lo hi huan sunga om singkung te ga te in mi hing adinga kisam ante a hi hi tuichin tun masia gan hing sa nek ding pasian in phal lo hi mi hing kinam tak theina ding khem pe kisu sekin hi to a hi manin topa in tembo sunga no a in atumpi asyang tho gan hing te sa anek ding in phal hi a hi zong in in gan hing sa pen mi hing an ding a achidam huai bel hilo hi tui chin tun khit chang in mi te in gan hing sa nak nek ma ma u hi mi hing apai zia ki sia in ama apyang sak pa langkhada kilian sangop ni nge in ama thu thu in tat som hi na pasian in mu hi to hi manin ama in mo na to dim amau te nun tak na atom sang ding in gan hing sa anek ding u to khan sau mi te phal hi tui chin tun zo asot lo in mi hing te apumula hong neu suk pa in akhan ula hong tom suk pa hi eden huana mihing anding atel sakna a topa in zantak an ahoi bel honglak hi israel mi te adinga tel sakna azong tua bangma honghil hi amaute tungtonin topa in leitung mi te hil in thupa penwam hi tua dinga ahoi bel an amaute apia ahi hi sa pelo in wantung an ahi mana pia hi egypt gama sa amaute akipia hi beka tuanangon tol khat sungbek ahi hi tua in tur tampi te tunga na na le si na tun hi hinapi sa ki hello an aki piak pen lungkim zo ngei lo hi asim thama ahia akilangin ahi zongin amaute apun phun na ule ataw taw na u ahang pen tua hidena aton tungin la kine sak lo hi khanan kam atunu changin israel mi ten sa anek ding u kipal a hi hangin sian na piang ding atom na ding in lim tak in na ki chiang tan sang hi wok sa nek ding ki kham hi tuama bangin siang lo a ki chi gan hing te wasa te le nga sa te zong ki kham hi a ki pal gan hing te panin zong asisan le athau nek ding nak pin ki kham hi a chidam gan hing te sabek nek the ding a hi hi a ki lai gop hi ya ama thuwa asi a hi zong in asisan lim taka aluang khelo pe uma nek ding hilo hi azan tak an ding uwa pasian se sa bang bang azui lo chiang in israel mi te in nak bi in gem na thwang u hi sa an lungul uwa sian na tuak pa u hi amau te in pasian dei zia le tong chin zo lo uwa angim sak na tung zo lo u hi topa in amau te nge na pia a a hi zong in a kha un gon lo hi la te number za le guk tang som le nga na amau te in kha lam na te sang in leitung na te man pha sa zo wi amau te a dinga pasian ngim sak asyang thodin mun amau te nga zo lo u hi sa an te in khai ga le an te thei pom te adol ni na a ane pan u a hi hi bahang hiam chi le gan hing te in akhan na นุนตักนาดีงุนตัวเตนันเนอุฮีใครกะเลอันเตะเทยปวมสุงอาอมนุนตักนาเป็นอันเนเตสุงตุงฮีกันหิงสาเนกนาปนินเอเตอินอิงะสอนฮีอินเอกดิงาปัสยันเสสาอันเตมะเนปะเลเลหังบังจาตาอินหอยสดิงเฮียมนัดนาเลสัตนาตัมปีหงเปียนนา စာပန်အန်ဟိုင်ဘယ်ဟိငေလိုဟီဂန်ဟင်းဆွာနတ်နာခန်းဆမ်ဆမ်အဟိမနင်တူအင်စာနက်ဒီငနက်ပင်ခမ်ပွိုင်တာဟီအမောက်တေအင်အစာအနက်ကုဂန်ဟင်းတေအဟင်လိုင်အင်မုထေဥဟန်လာအဘန်းချီချီထေထေဥဟီလေဆုငနိမ်လဝက်ဆွက်အင်နလိုဒင်းဥဟီမီတေအင်တီဘီလေကန်စာနတ်နာလုံနိုတေတောအကိဒင်စာတေအနဒန်ဥအဟီဟီတီဘီကန်စာလေစီဇောနဒီငနတ်နာတေတွာဘငင်ကင်ငါ hi nat na akinga theina pen sanek na panin aza somin khang hi gan hingte in nat na ve u hi asa u ineng na panin eite in isi isa sunga nat na khai chi atu hi hi malaria nat tun atam na mun bang watung khale hang ki thuak zo lo zapa hi akilo athei natna atamna bang watung khale hangjong ipumpi in tuana na te adal zo lo ding hi pa hi kensa le meima tumbanga natna hoi lo te atamna pen asisa gan hingsa nek na pan hi pi pen a hi na pasianin ke hong lak hi mun tampi anga sa te in aneku aki huai ante panin natna nga u a tua panin natna hong piang son hi khopi te pana ki buanin te anekha nga sa te tua bang hi pa diak hi nin ki bua to akiwa nga sa te gamla pi tung theiwa tuisian na mun te panin ki man thei zel hi to bang nga sa te akinek changin upmo lo pi in nat na le si na hong piang hi สาเนกนาปนาอเปียงเป็นทักขัดอินกิพอกขลาวดิ่งฮีอฮีจงอินลาวไวเกจิเทนาอมโลฮีอาศิสันอุกูโซอานัดนาอเปียงสักเป็นอาสาเนกอุอหิลำมีตอมขัดเบกอินอุมสังโจดิ่งฮีสาเนกนาปันเปกาอเปียงนัดนาโตมีตัมปีสีอุฮีฮินาปีอามาวมะมะเลมิดังเตอินตัวบังอหิดิ่งอินอุมโมโลไลอุฮีนวาดิ่งอินวกเสียงโลวกอีสีละสาสุงะลุงโนตัมปีอมฮีวก tok to sai in pasianin note ading in siang lo hi asana na keding wa asisa alwang zong na long ke ding u hi chi hi thil gig na alian som lali aneu giat wok san ek ding hoilo a hi manin hi thu akipia hi hi wok pen nin luak te hi a tua sem ding bek ma a akimang hi bang hun bang hunin mi hing in wok sa nek ding hi lo hi apian lim him him ki huaya aki huai na khem pe to akiwang gan hing pe ma pen asa chidam huai thei ngei ding hi lo hi wok sa pen zan tak ana kizang phapen khat ahi hangin alaw huai bel khat ahi hi pasianin athunei na alap nop man beka hebrai mi te woksa nek ding kham hilo hi mi hing an dinga a hoi lo man hi zo hi pumpi tung teng tv box hongdim sang dinga kholum namun te a phak nat na piang sang in nat na nam kim hong piang sang ding hi pumpi tunga nat na apyan sang na pen khodam namun te sang in kholum namun te a na se zo tham ding hi sadang khem pe sangin voksa in si san nin sak payan hi voksa ngen tang anate in nat na ve ham tang ding hi adiang diak in khuang i kho phok thei na sa jang te tha kyam sang in hei sak a hi manin asyang thona te thei thei non lo in amok mok te to ki kimin ngai sun hi boxan ekna asia na pen in palama thasa na tampi anei te in in sungwi ve a oma tutsa na septe sema khuak to na asem te za in ทวกขะโลดิงอุฮีลุงซิมเลคาอสุขังนาสแนกนาหางาอเปียงกำตัดหอยโลนาเป็นปุ่มปีจนัดนาสางินตอมจตวนโลฮีสแนกนาอินจิดำนาสุเสียอาปุ่มปีอสุเสียเปิมาอินละลุงซิมเลคาจงสุขาฮีสแนกนาอินลุงซิมปวงเจียกิเคลสักอากันหิงลุงซิมหงกวนฮีอินเอกบังบังโตอคอสาฮีฮีสาตัมเนกนาอินทุเทนาเกียมสังฮีสางนาวปังเตอินสาจิยมเฮ็ดเกเลอู alai sin na wa hat zakan lai ding uhi sanek na hangin mi hing sunga ngan hing rung sim pen tha hat a hi manin thei siam na zong a chial chalin kiam hi izan tak an abai lam thei the hi ding hun pen tu hun a hi hi ita te maya sa kuang lui ding hi lo hi sanek na in lungur na hoi lo te khang lo sang in tha hat sang hi gam tat hoi na te kiam lam mano sang hi chris hong pai bai ding hi chi a alam en mi te laka ki po phat na anas zo ki mu ding hi i mi te laka chidam na lam ki po phat na a om ding a hi hi tua pen tu in om nai lo hi gan hing sa anek na u to apum pi alung sim ule akha u chidam na asusia mi te in sanek na alaw huai na aphok ding u kisam hi sanek na to kisai a tua alang chang bang bek aki khel te pasian mi te to aton khom non loading in amau te kyang pan pai kheding u hi thuman ka um hi achite in akampa ule agam tat uto pasian le amana sepna amin siat khak sak lo na ding un apum pi ule alung sim hat na te u lim taka akep ding u ahi hi i zong sat na le igam tat na te ama de na bang bang amang dinga ikoi ding ahi hi inek idon te lim taka ingai su ding ahi hi pasian mi te sanek lo ding lama kip taka adin ding u ahi na keitunga siang takin hongkilak hi pasian mi te in สิสันเสียงโทเลลุงซิมนาวากอเดอุเลสาอเนกนอนโลอุกูลดิงฮีจิทูอามาวเตอินอามันดิงเดเกเลกุมซอมทุมต้นตุงปะเสียนินหองแกนดิงอฮีเฮียมสาเนกนาฮางินงันหิงลุงซิมทาฮาดินคาลัมลุงซิมทาเกียมฮีจานตักอันเคลนดิงฮิลนา ทหารนดิงินสาเนกุลฮีจีอาไงสุดนามานเลฮีสาเนกเลนาโตปุ่มปีตุงอากิสัมเตกิงอาเทยโซเซมาจิดัมนาจงกิงอาโซฮีไขกะเตสิงกะเตและอันเตเทยปอมเตจงสิสันอหอยสังดิงทูอาอลูดเวเวอฮีฮีตัวจะทาอเปียงสักเทยดิงเป็นสาเนกนาอินหงเปโซโลฮี สาเนกนาเป็นดำนาเลหัดนดิงาอภมอหิเลอจีลอปดามิหิงอาดิงากิเสสังอันละกะกันหิงสากิเฮลดิงฮีสาเนกอกิขอลจังอินทาโซอินหัดนาอเบยตอกิบังกิสาฮีมีตัมปีอินฮิเป็นสาเนกโลอินพมอฮีจีปาวลับอินในอุฮีสาเนกนาอินสัตสวอาสิสันมัวสังอินพอกเทนาสังเตพองอหิมันินเนกโลจังอินอกิหงอฮีฮี zuhaite in azu thol u akhen zo lo ma bangin sanate in zong atan ding u haksa sakhading u hi a hi zong in khelle u hoi za tham ding hi sa akinek non lo chiang in atang ding in alim ding le tha a apiang ding khai ga singa le ante thei puam atuam tuam nek ding a hi hi azodiak in athat lo te le thatang to na asem den te a ding in kisam zo hi azodiang in anpia sa a kenek lo na muna anhuan siam ding kisam khading hi satang ding bang khat te te bol kul hi to banga satang a akizang te pen sa akilungul non lo na ding in lim tang in bol kul hi sanek na pana angina lo nek na a akikhel in kwan pol khat to ka ki thei hi lim tang in bol lo u a hi manin agil pi un de lo hi to chang in achidam na lam ki po phat na pen ko to ki to ke ka tha u zong kiam go bi chin honggen u hi an pen abai lam thei thei in bol ding a hi zongin adu huai thei thei ding in bolding hi sanek na nyang te le khafi don na le adang alaw huai te nek na abei bang polpi in apel tan ding u topan ahong hil pen amao phat tom na ding a hi hi chidam huaya ahoi kinam tak the na ding andang tampi om him topa hongpai ding nga ka om mi te laka asot changin sanek na hong be ding hi azan tak anlak wa sa hong ki hel non lo ding hi tua ding pen lamet in nei den dinga tua chiang itun na ding in i han cham ding hi thei siam na gam tat hoi na le tang hat na te sanek nget nget na panin kiam hi sanek na in pumpi na te teknek sang in thei siam na mya l sang in gam tat hoi ding the the na mol sang hi u te nau te o sa na khoi vet lo ding u no a dinga a hoi bel hi lam hong gen ka hi hi